ရှင်သာရိပုတ္တရာကြီးရဲ့ရှင်ယူပွဲရာကောင်းတဲ့ပြုမှုပုံလေးဆောင်ရွက်ပုံလေးပြောဆိုပုံလေးစိတ်နေစိတ်ထားပုံလေးဟာများစွာပဲရှိပါတယ်အဲ့ဒီများစွာတွေကအပါအဝင်ဖြစ်တဲ့များစွာတွေမှာပါဝင်တဲ့ ကြည်ညိုဖွယ်ရာကောင်းတဲ့ပြောဆိုပုံပြုမူပုံစိတ်နေစိတ်ထားပုံကိုပေါ်ပြထားတဲ့ဓမ္မပဒအထကထာပထမဥပ္ပန္တိတဝေပန္တိတသာမဏေမောပန္တိတသာမဏေဝတ္ထုမှာပါတဲ့စကရလေးတွေရဲ့မဇ္ဈိမပန္နာတအထကထာမဟာရာဟုလောဝါဒသုတ်တံမှာဖွင့်ဆိုထားတဲ့စကရလေးတွေရဲ့ အမတန်မသားစရာကောင်းတယ်ကြီးညိုစရာလည်းကောင်းတယ်ရှင်သာရိပုတ္တရာကြီးရဲ့ကြီးညိုဝေရာဂုဏ်တွေထဲမှာဒါလေးဒီအပါဝင်ပေါ့ရှင်သာရိပုတ္တရာကြီးကဆုံးခံသွားခြင်းရောက်လို့သံဃာတော်ရှင်မြတ်တွေဆုံးခံသွားကြပြီဆိုရင်သူဘာလုပ်တလဲဆိုတော့ တတမိန်ကတိခြေရောအတနောသေနာတနာနေခမိတ်တဝါတန်ဃာတော်အရှင်မြတ်တွေဆုံးငံသွားပြီဆိုရင်မထေမြတ်ကကြောင်းနဲ့အောက်မနေဘူးတဲ့ကိုခန်းထဲမှာကိုမနေဘူးတဲ့ကိုကြောင်းတဲ့ကနေထွက်လိုက်တယ်သူ့ရဲ့ဟိုခြေက ကြီးညိုဝေရာစိတ်ထားကနေနှိုးဆော်တဲ့အတွက်ကြီးညိုစရာအဲအမှုအရာတစ်ခွက်ပေါ့လေကြီးညိုစရာအမှုအရာတစ်ခုပေါ့သူခန်းထဲကထွက်လာတယ်ထွက်ပြီးတော့သူ့ရဲ့စိတ်ထားလေးကအမှန်တန်ကောင်းတယ်ဘာလဲဆိုတော့ဘဟုနံဝတနာဌာနေနာမ သဗ္ဗေဝပါတာတိကံကာတုံသက်ကွန်တိဝါနဝသက်ကွန်တိဘဟုနာများစွာသောပုဂ္ဂိုလ်တို့၏ဝတ္တနာဌာနေနာမနေရအယတ်၌မြည်သည်တဲ့တဗ္ဗေဝအလုံးစုံသောပုဂ္ဂိုလ်တို့ဒီပင်အလုံးစုံသောပုဂ္ဂိုလ်တို့သည်သာလုံးစုံသောပုဂ္ဂိုလ်တို့သည်ပင်ပါတာတိကစိတ်ဤကြည်လင်ခြင်းကိုဖြစ်စေ တတ်သောကိစ္စကိုကာတုံပြုခြင်းငါသက်ကွန်တိဝါစွန့်နိုင်ကြကုန်လေသလုံးနသက်ကွန်တိဝါမစွန့်နိုင်ကြလေကုန်သလုံးလို့အဲ့ဒီလိုသူသိခြင်းတဲ့အတွက်နေရာကနေထွက်လာတယ်ထွက်ပြီးတော့တထတထခန္ဓဝါတဲ့သူသတင်းသုံးတဲ့စေရဝကျောင်းသတင်းသုံးတဲ့ဆိုရင်စေရဝကျောင်းကြီးတစ်ခုလုံးကျောင်းဝင်းကြီးတစ်ခုလုံးရှောက်ပြီးတော့သွားတယ် ဓမ္မပဒအထကထာမှာဖွင့်ဆိုထားတာကတော့ဒီအထိပ္ပယ်ပါပဲစကလုံးလေးတွေကတော့ခြေတော်ဤဘိက္ခုတန်ကြီးအန္တောဂါမပဝိဋ္ဌိတဲ့တန်ဃာတော်ရှင်မြတ်ဒီကမြို့လေးရွာတဲ့ဆုံးခံတော့ကြွသွားပြီဆိုရင်ရှင်သာရိပုတ္တရာမထေရကြီးကတကလဝိဟာရဝိစရံတော်တဲ့တချောင်းလုံးလျှောက်လှဲ့တယ်တဲ့ဒီ အထကထာနှစ်ခုမှာပေါ်ပြထားတဲ့စရိယလေးတွေအရာရှင်သာရိပုတ္တရာကြီးအကြောင်းထဲမှာရှောက်ကြည့်တယ်ရှောက်လှဲ့လေတယ်အဲ့ဒီအခါမှာဘယ်လိုစိတ်ထားနဲ့ဘယ်လိုရည်ရွယ်ချက်နဲ့သူကလှဲ့လေတာလဲဆိုတော့သူ့ရဲ့စိတ်ထားသူ့ရဲ့ရည်ရွယ်ချက်ကအမတန်ကောင်းတာပဲအများစုပေါင်းပြီးနေကြတဲ့နေရာမှာအားလုံးနေကြတဲ့ပုဂ္ဂိုလ်အားလုံးဟာကိုယ့်ရဲ့နေရာကြောင်းဝင်းမှာ ပါတာတိကဖြစ်အောင်လုံးနိုင်ရသလားမလုံးနိုင်ရဘူးလားတဲ့ပါတာတိကဆိုတဲ့စကားလုံးလေးကစိတ်ဤကျင်လင်ခြင်းကိုဖြစ်ဖြစ်စေနိုင်တဲ့အနိအထားဖြစ်အောင်လုပ်နိုင်ရသလားမလုပ်နိုင်ရဘူးလားဆိုတော့ तू ကလိုက်ကြည့်တယ်တဲ့ဟုတ်တယ်ကိုနေတဲ့ကြောက်မှာဆိုလို့ရှိရင်လာတဲ့ပုံကိုယ်ကြီးစိတ်ချမ်းသာကြပါစေအဲစိတ်ကြည်ရင်လည်း ကြည်ကြည်နူးနူးဖြစ်ကြပါစေအဲအဲ့ဒီလိုစိတ်ထားတာပေါ့ကိုယ်ဟာလည်းပဲရှင်သာရိပုတ္တရာကြီးကဟိုစိတ်ကြည်လင်မှုကိုဖြစ်စေနိုင်တဲ့မြင်ကွင်းတွေရှိကြရဲ့လားအနိဋ္ဌာတွေရှိကြရဲ့လားပါတာဓိကဆိုတဲ့စကလုံးလေးအမတန်ကောင်းတာပဲစိတ်ကြည်နူးမှုဖြစ်စေခြင်းနဲ့စိတ်ချမ်းသာသွားစေခြင်းနဲ့ ကိုနေတဲ့ကျောင်းမှာလာတဲ့ပရိပုပုဂ္ဂိုလ်တွေပရိသတ်တွေဘေးကလာတဲ့လူပဲဖြစ်ဖြစ်ရှင်ယဟန်ပဲဖြစ်ဖြစ်ကိုနေတဲ့နေရာလေးကိုကြည့်ပြီးတော့စိတ်တွေကြည်နူးမှုရသွားစေခြင်းနဲ့စိတ်ချမ်းသာသာသာလေးတွေဖြစ်သွားစေခြင်းနဲ့အပါဒာလိကအားတဲ့စိတ်ကြည်လင်ကိုဖြစ်စေနိုင်တဲ့အနေအထားရှိအောင်ပြုနိုင်ရသလားမပြုနိုင်ရဘူးလားဆိုတာလိုက်ပြီးလေ့လာတယ် ပါတာဓိက ဖြစ်အောင်ဆိုတဲ့သူ့ရဲ့ရည်ရွယ်ချက်သူ့ရဲ့စိတ်ထားဟာပါတာဓိကဖြစ်တယ်ကြီးညိုဖွယ်ရာဖြစ်အောင်စိတ်တည်ကြည်နူးစရာ ဖြစ်အောင်တဲ့ဆောင်ရွက်မယ်ဆိုတဲ့သူ့ရဲ့ရည်ရွယ်ချက်သူ့ရဲ့စိတ်ထားကြီးညိုစရာကောင်းတယ်ပါတာဓိကဖြစ်တယ်စိတ်ကြည်လင်ခြင်းကိုဖြစ်စေတယ် ပါတာရိက ဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်ထားပါတာရိက ဖြစ်ပါပြီလေလို့ဒီလိုနားလည်မိတော့ကြီးမျိုးပွဲရာဖြစ်အောင်လုပ်နိုင်ရသလားမလုပ်နိုင်ရဘူးလားသူစိတ်ထဲမှာဘုရားသာသနာတော်ဘုရားသာသနာဘုရားသားတော်တွေနေတဲ့နေရာအဲ့ဒီနေရာကြီးကိုသူပါတာတိက ဖြစ်စေခြင်းလေအပါတာတိကမဖြစ်စေခြင်းဘူးလာတဲ့ပုဂ္ဂိုလ်ကြီးဘေးကပုဂ္ဂိုလ်ကြီးနေတဲ့ပုဂ္ဂိုလ်ကြီးရော စိတ်ကြည်နူးမှုလေးကိုရစေခြင်းနဲ့ရှင်သာရိပုတ္တရာကြီးရဲ့မွန်မြတ်တဲ့စိတ်ထားအဘာဒာရိကစိတ်ကြည်နူးမှုစိတ်ကြည်လင်မှုမရတဲ့အနေအထားသူမဖြစ်စေခြင်းဒါကြောင့်စိတ်ကြည်နူးမှုရကြပါစေစိတ်ကြည်လင်မှုရကြပါစေဆိုတဲ့သူစိတ်ထားမွေးမြူတော်မူတဲ့အဲ့ဒီစိတ်ထားအမှန်တန်ကောင်းတာပဲအဲ့ဒီစိတ်ထားဟာပါတာဓိက ဖြစ်ပါပြီတဲ့ ပါတာတိကဖြစ်အောင် လုပ်မယ်ဆိုတဲ့စိတ်ထားပါတာတိကဖြစ်တယ်ကြည်ညိုပဲဖြစ်အောင်စိတ်ကြည်နုပဲဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်ကူးဟာစိတ်ထားဟာရည်ရွယ်ချက်ဟာအခြားသူတွေရဲ့ကြည်ညိုပွဲကိုစိတ်ကြည်ညိုပွဲကို ဖြစ်စေပါလေတဲ့သာသနာတော်မှာပါတာတိကဆိုတဲ့ဂုံတရားဟာအမတန်အရေးကြီးတာပဲဆိုတာဒီအရှင်သာရိပုတ္တရာကြီး ထားတော်မူတဲ့သဘောထားစိတ်ထားကိုကြည်ပြီးတော့ဩပါတာရိကပါတာရိကသာသနာတော်မှာပါတာရိကဆိုတာအမတန်အရေးကြီးပါလားဒီလိုနားလေသဘောပေါက်ရဒါကြောင့်လည်းပဲမြတ်စွာဘုရားကဥပ္ပဇေဆရာတို့ဒေသီဆရာတို့ကနေပြီးတော့ဥပ္ပဇေယူတဲ့တပည့်ဒေသီယူတဲ့တပည့်ကိုပြန်ပြီးပြောတဲ့စကားရမှာပါတာတိကေနတံပါတိဟိပါတာတိကေနတံပါတိထနဲ့ မိန်တော်မူခိုင်းတာကိုအမတန်ကောင်းတဲ့စကားရပ်ပဲပါတာတိကဆိုတဲ့စကားလုံးလေးဟာနားထဲမှာအမြဲကြားရောက်နေတယ်စိတ်ထဲမှာစွဲနေတဲ့လေအဲပါတာတိကဖြစ်အောင်ပြုမှုမယ်ပြောဆိုမယ်စိတ်ထားမယ်ဆိုတဲ့ဒီကောင်းတဲ့အဲစိတ်ထားလေးတွေမွေးမြူရှင်သာရိပုတ္တရာရေတော့မွေးမြူတာပေါ့လေအဲ့ဒီလိုမွေးမြူတင်တာပေါ့ပစ္စည်းမှာဇဏတာဒိဋ္ဌာနုကတိ အာပစ္စတိတဲ့ကိုရှိကနောင်တော်ကြီးတွေကတွားထားတဲ့လမ်းတွေဖုံးနေတာပဲနောင်တော်ကြီးပေါင်းများစွာတွားရကောင်းတဲ့လမ်းပေါ်မှာအဲ့ဒီကောင်းတဲ့လမ်းပေါ်မှာနောင်လာနောင်တညီတော်တွေကလိုက်ကြရတယ်အဲ့ဒီလမ်းပေါ်မှာလိုက်ကြရတယ်ခုရှင်သာရိပုတ္တရာမထေရကြီးကအဲကောင်းတဲ့လမ်းပေါ်မှာသူအလျှောက်လှမ်းနေတာပဲ ကဲကျောင်းထဲမှာသူလျှောက်သွားတယ်တထတထခန္ဓဝါတကလဝိဟာရဝိစရံတော်တယ်ဒီကျောင်းလိုလျှောက်တဲ့လေကိုနီယာတီနီယာတွေအကုန်လျှောက်သွားတယ်သွားပြီးတော့မလုပ်တာတော့ကျောင်းထဲမှာအပြင်းကြီးလျှောက်ပြီးတော့အညောင်းကြီးလျှောက်ပြီးကြည်လာလားဆိုတော့မဟုတ်ဘူးတဲ့သူ့ရဲ့ရည်ရွယ်ချက်ကမလုပ်တာတော့အတ္တမထံဌာနံတမစ္စတိတမျက်စိမလဲရသေးတဲ့နေရာမှာတမျက်စိလဲတယ်ဒါကတော့ မဇ္ဈိမပါဏတအထာဂရာမှာသုံးထားတဲ့စကားလုံးလေးပေါ့ဓမ္မပဒအထာဂထာမှာသုံးထားတဲ့စကားလုံးလေးကတော့အတ္တမစ္စနဌာနတံမစ္စိတဝါတမျက်စိမလဲရသေးတဲ့နေရာမှာတမျက်စိလှဲတယ်တဲ့အဲ့ဒီကုသိုလ်ကို သူကယူတာ哦ဒါဟာလည်းပဲသူကရည်ရွယ်ချက်ကပါတာတိကဖြစ်စီရမယ်ငါနေတဲ့ကြောင်းတိုက်ကြီးဟာအဲ့ဒီမုံမြတ်တဲ့စိတ်ထား အဲ့ဒီအထက်တန်းကျတဲ့စိတ်ထားသူကမွေးမြူပြီးတော့အဲ့ဒီဟာကိုအကောင်အထည်ပေါ်တဲ့သဘောပါပဲပါတာတိကဒီမြင်ကွင်းဟာအမိုက်တွေရှုပ်နေလို့ရှိရင်ပါတာတိကဖြစ်သလားမဖြစ်ဘူးလားအဲ့ဒီလိုသူကစဉ်းစားတဲ့ကပါတာတိကမဖြစ်ဘူးစိတ်ကိုမကြည်လင်စေဘူးစိတ်ကြည်နူးမှုကိုမပေးဘူးအဲ့ဒီလိုသဘောပေါက်တဲ့အတွက်စိတ်ကြည်နူးမှု စိတ်ကြည်လင်မှုရအောင်လာတဲ့ပုဂ္ဂိုလ်တွေရကြပါစေလို့ဒီလိုမမြတ်တဲ့စိတ်ထားပြီးတော့မမြတ်တဲ့စိတ်လေးထားပြီးတော့အဲစိတ်ကြည်နှုတ်မှုကိုမပေးနိုင်တဲ့စိတ်ကြည်လင်မှုကိုမပေးနိုင်တဲ့မြင်ကွင်းတွေကိုဖယ်ရှားပေးတယ်တဲ့ဒီညိုစရာကောင်းတာပေါ့လေဒါရင်ပဲလားဆိုတော့မဟုတ်သေးဘူးတဲ့တုတ်ဆက်တုတ်ဆဘာဇနေတု ပါဏိယပရိဘောဓနိယာနိဥပတ္ထပိတဝါတဲ့တောက်ရည်အိုးလို့သုံးရည်အိုးလို့ရေမရှိတော့ဘူးဆိုရင် तू ကဒီတိုင်း तू ကမနေဘူးတဲ့တောက်ရည်အိုးရေပြည့်စေခြင်းနဲ့သူ့ရဲ့စိတ်ထားတာသုံးရည်အိုးရေပြည့်နေစေခြင်းနဲ့တောက်ခြင်းနဲ့ပုဂ္ဂိုလ်ကြီးလာပြီးတော့အဲရေတောက်ခြင်းနဲ့ပုဂ္ဂိုလ်ရေးစားတဲ့ပုဂ္ဂိုလ်ကြီးချမ်းချမ်းသာသာနဲ့ရေလေးတောက်သွားနိုင်ကြပါစေ။ အေးရှိကိုသုံးကျင်တဲ့ပုဂ္ဂိုလ်အသုံးပြုခြင်းတဲ့ပုဂ္ဂိုလ်ကြီးချမ်းချမ်းသာသာနဲ့သုံးသွားနိုင်ကြပါစေဟောအဲ့ဒီမမြတ်တဲ့စိတ်ထားသူကထားတာကိုဒီစိတ်ထားလေးကအင်မတန်ကောင်းနေတပည့်တော်တို့ရဲ့ရင်နဲ့နှလုံးသားထဲမှာမမွေးမြူသေးဘူးဆိုလို့ရှိရင်မွေးမြူခြင်းနဲ့မွေးမြူဘူးတယ်သူ့လိုပဲတမျက်စီလဲမလဲဘူးမလဲလဲရမယ့်နေရာမှာလဲတယ်အဲတောက်ရည်ဖြည့်ရမယ့်နေရာမှာဖြည့်တယ်သုံးရည် ထည့်ရမယ့်နေရာမှာထည့်တယ်ဆိုတဲ့အင်မတန်ကောင်းတဲ့ပါတာရိကဖြစ်စီတတ်တဲ့ဖြစ်စီနိုင်တဲ့သာသနာတော်မှာအင်မတန်မှဟိုအစဉ်အတန်းမြင်ပြီးတော့အင်မတန်မှ အရေးပါတဲ့အင်မတန်မှ အရေးကြီးတဲ့ဒီလုပ်ငန်းကိုငါရဲ့နောင်တော်ကြီးဖြစ်တဲ့ငါတို့ရဲ့နောင်တော်ကြီးဖြစ်တဲ့အရှင်သာရိပုတ္တရာကြီးရှောက်နှမ်းသွားတဲ့လမ်းပေါ်မှာငါတို့ရှောက်နှမ်းမှုရသလား မလျှောက်လှမ်းဘူးရင်လျှောက်လှမ်းဘူးအောင်ကြိုးစားမယ်အဲ့ဒီကုသိုလ်လုပ်ငန်းလေးတွေကိုဆောင်ရွက်ကုသလားဆောင်ရွက်နိုင်မလားမဆောင်ရွက်ဘူးသေးဘူးဆိုရင်ဆောင်ရွက်ဘူးအောင်ကြိုးစားမယ်ဆောင်ရွက်နိုင်တယ်ဆောင်ရွက်တဲ့တစ်ခါဆောင်ရွက်ကြည့်မယ်နှစ်ခါဆောင်ရွက်ကြည့်မယ်သုံးခါဆောင်ရွက်ကြည့်မယ်အချင်းချင်းအခါကဆောင်ရွက်ကြည့်မယ်ဘုရားကသူ့ဘုရားဖြစ်လာတဲ့အခါမှာဘုရားအဖြစ်ကိုရောက်အောင် လုပ်ပေးလိုက်တဲ့အကြီးအသေးကောင်းနှစ်ခုရှိတယ် အဲ့ဒီအကြီးတွေးကောင်းတစ်ခုထဲမှာတစ်ခုအပါဝင်ဖြစ်တာကအတန်တုထိတာကုသလေတုဓမ္မေတုတဲ့ကုသိုလ်တရားတို့မှာတင်းတင်းရောင်ရဲသွားတယ်အာရသွားတယ်ကျဉ်တ်သွားတယ်ဆိုတာမရှိဘူးတဲ့ကုသိုလ်တရားတွေမှာလှုပ်ပြီးရင်လှုပ်ချင်းရင်လှုပ်ပြီးရင်လှုပ်ချင်းရင်တစ်ခါလှုပ်နှစ်ခါလှုပ်သုံးခါလှုပ်အခါခါလှုပ်အဲအဲ့ဒီစိတ်ဓာတ်တွေသူ့တန်တန်မှာ တအားကြီးတိဆောက်ခဲ့ပါလေတဲ့ဘုရားလောင်းဘဝကထားကြောင့်သူဘုရားဖြစ်ရတာပါတဲ့ဘေကုတရနိကေဒုက္ခနိပဥပညာတတုတ်တံမှာဘုရားကမိတ်ဆိုတော်မူခဲ့တဲ့အဲ့ဒီစကားရအဲ့တော့တပည့်တော်တို့ကကိုယ့်ရဲ့နောင်တော်ကြီးအရှင်သာရိပုတ္တရာရဲ့အင်မတန်မွန်မြတ်လာတဲ့အင်မတန်ထက်တန်းကြလာတဲ့အင်မတန်အတူယူစရာကောင်းတဲ့အဲလှုပ်ဆောင်ချက်ကိုကိုကိုယ်တိုင်ကိုကဒိဋ္ဌာနုကတိက အတူယူလိုက်ပြီးတော့ကျင့်သုံးရမယ်ကျင့်သုံးကြည့်တဲ့အခါမှာတစ်ခါကျင့်သုံးကြည့်ရင်ဒါလည်းပဲရှင်းနေရမှာပေါ့တစ်ခါကျင့်သုံးဖို့တွားယူဆိုလို့ရှိရင်ကိုယ်ဘဝအင်မတန်စပြီးတော့ကျင့်တဲ့ဆရာဖြစ်လာနှစ်ခါကျင့်သုံးကြည့်ဟောနှစ်ခါပူကျင့်တဲ့ဆရာဖြစ်လာသုံးခါကျင့်သုံးကြည့်လို့ရှိရင်ဟောသုံးခါပူကျင့်တဲ့ဆရာဖြစ်အခါခါကျင့်သုံးကြည့်လို့ရှိရင်တော့အခါခါကျင့်တဲ့ဆရာဖြစ်တယ်ရှင်သာရိပုတ္တရာကြီးက ဒါရင်မလားဆိုတော့မကသေးဘူးသူကဒီတန်ရှင်းရေးနဲ့ပတ်သက်ပြီးတော့ဒီလေအဲမစ္စည်းမပါဏတအထကရာမှာမိန့်ထားတဲ့စကားလေးကတခုပါသေးတယ်သစေကစဝရောအသတ္တိအသတ္တိတော်ဟောတိတန်သတ္တိတိအမိုက်တော်တဲထားပါရဲ့ပုံထားပါရဲ့အမိုက်ပုံကိုပြည့်မသွားဘူးဟောအဲ့ဒီလိုခါမျိုးတွေ့ပြီဆိုလို့ရှင်လည်းပဲအရှင်သာရိပုတ္တရာကြီးက အဲ့ဒီအမိုက်ကိုစွန့်ပစ်ပါတယ်တဲ့အမိုက်ကိုကျုံပစ်ပါတယ်ဒါလေးကလည်းအမတန်ကောင်းတဲ့စိတ်ထားပဲတပည့်တော်တို့တဏ္ဍာမှာအဲ့ဒီစိတ်ထားလေးတွေမမွေးမြူနိုင်သေးဘူးဆိုလို့ရှိရင်မွေးမြူနိုင်အောင်မွေးမြူကြည့်တဲ့လေကိုယ်တဏ္ဍာမှာအဲ့ဒီစိတ်ထားလေးဖြစ်ပေါ်သွားအောင်လေ့ကျင့်တဲ့လေကြိုးစားတဲ့လေရှင်သာရိပုတ္တရာကြီးကအမိုက်စွန့်ပြရမယ်ဆိုလို့ရှိရင်စွန့်ပြရမယ်အမိုက်တွေ့လို့ရှိရင် စွန့်ပစ်ဖြစ်အောင်စွန့်ပစ်လိုက်ပါတယ်အမိုက်ကလဲပြီးတော့ဒီတိုင်းပဲစုထားပဲပုံထားမယ်ဆိုလို့ရှိရင်ဩဒါပါတာရိကမဖြစ်ပါလားအပါတာရိကဖြစ်နေပါလားဒါသမ ्या ပုဂ္ဂိုလ်တွေစိတ်ကြည်နူးစရာမဖြစ်ပါလားစိတ်ကြည်လင်စရာမဖြစ်ပါလားဆိုတာရှင်သာရိပုတ္တရာကြီးကနားလေတော်မူတော့ပါတာရိကဖြစ်အောင်စိတ်ကြည်နူးမှုဖြစ်အောင်စိတ်ကြည်လင်မှုဖြစ်အောင်ဆောင်ရွက်တော်မူတယ် အမတန်အတူစရာကောင်းတာပဲအမတန်ချီးယူစရာလည်းကောင်းတယ်။အိုးနောင်တော်ကြီးတွေဘုရားသားတော်ကြီးတွေကိုရှိရလှုပ်ရှားသွားကြတပည့်တော်တို့ကနောက်ကနေပြီးတော့ကောင်းတဲ့အတူတွေယူပြီးတော့ကြိုးစားကျင့်ကြည့်ရ။အင်းတပည့်တော်တို့ဗမာပြည်မှာလည်းရှိပါတယ်။ကေရီဆရာတော်ဘုရားကြီးဆိုတာအားလုံးသိကြတာပဲ။ အဲ့ဒါသူ့ကြောင်းထဲမှာဆိုရင်တန်ဃာတော်တွေမထရင်တကြောင်းဝန်းတို့ဒီမျက်စိအကုန်လဲကြည့်အောင်လဲပြစ်တယ်ဒါနဲ့မကမြို့တွေကမြို့တွေကကြောင်းနေပါသူကအဲ့ဒီမုံရွာမြို့တွေကကြောင်းကြောင်းတိုက်တွေပါတွားပြီးတော့တမျက်လဲလှဲတယ်တဲ့တမျက်စီလဲတယ်သူကရေဝုတ်ကုသိုလ်ဒါတမျက်စီလဲတဲ့ကုသိုလ်ဝုတ်ကိုသူဟိုယူနေတဲ့အခါမှာဆိုအဲ့ဒီလိုသူကတမျက်စီလဲတကား ရှည်တွေတောက်ရည်အိုးတွေတုံးရည်အိုးတွေကုရီကကုရီကငကိုတော့ကတော့ရည်ထည့်ပေးရတာကိုအဲ့ဒီကုရီရည်တွေလည်းပဲသူတန်ဃာတော်တွေမထားဘူးအဲသူနေတဲ့ကြောက်တဲ့ကြီးအတွင်းမှာလည်းပဲအကုန်လုံးရည်တွေအိုးနဲ့ခပ်ထမ်းပြီးတော့ထည့်အဲအဲ့ဒီခုနကမူရမြို့မှာရှိတဲ့ကြောင်းတိုက်ကြီးလေအဲ့ဒီလိုပဲကုရီဒီရေဒီလိုက်ထဲ့တယ်တဲ့ဒီမကောင်းတဲ့ပုံကိုယ်တွေတွေ့ပြန်တော့ဒီမကောင်းတဲ့ပုံကိုယ်တွေကိုပြုစုတယ်တဲ့ အမတန်ထူးခြားတဲ့ကုသိုလ်တွေကိုသူလုပ်နိုင်တာပဲတပည့်တော်တို့ရှေးရှေးကခုရှိကအဲသာသနာဝန်ထမ်းနောင်တော်ကြီးဆောင်ရွက်သွားကြအမတန်ကြီးညိုစရာကောင်းတဲ့အတိအကျစရာကောင်းတဲ့သူတို့ရဲ့စိတ်တက်ကပါတာတိကဖြစ်စီရမယ်ငါနေတဲ့ကြောင်းတက်ရငါနေတဲ့နေဟာပါတာရိကဖြစ်စီရမယ်အပါတာရိကမဖြစ်စီရဘူးဒီစိတ်ထားလေးကအမတန်ကောင်းတယ်ကိုယ့်ရဲ့ ရင်နဲ့နှလုံးသားထဲမှာတခါမှမဖြစ်ဘူးသေးရင်ဖြစ်ဘူးလိုက်တယ်ဆိုရင်ပဲအဲ့ဒီစိတ်ထားလေးကအမတန်အကျိုးကြီးတယ်အမတန်တကူကြီးတယ်အဲဖြစ်ဘူးအောင်ဖြစ်ကြည့်တဲ့နဲ့ဖြစ်ဘူးအောင်မွေးမြူကြည့်တဲ့နဲ့အဲဖြစ်ဘူးလို့နေမကကာယကံမြောက်လိုက်နာကျင့်သုံးကြည့်ရင်တော့အကျိုးကပိုကြီးတော့တာပေါ့ဘုရားဟောထားတဲ့စကားလည်းရှိတာပဲအရင်ကလည်းပြောပြဘူးပါတယ်စိတ်တုပါရံပိခောစုံတတ် ဆိုကျေးဇူးများတယ်တဲ့ဘုဟုပကာရံဘုဟုပကာရံဝရာမိကုသလေသုထံမေသူဘုဟုပကာရံဝရာမိကုသလေသုထံမေသူတဲ့စိတ်ကလေးဖြစ်တာတော့မှအဲကျေးဇူးများတယ်တဲ့ကောပနဝါရောကာယနဝါစာယအနုဝီတိယမာမာနာတုတဲ့ကာယကံမြောဝစီကံမြောလွတ်နိုင်ပြီဆိုတော့ဘယ်ပြောစရာရှိတော့မလို့ဘုရားမင်းတော်မူတဲ့စကားရှိအရှင်သာရိပုတ္တရာကြီးဆောင်ရွက်တော်မူတဲ့ဆောင်ရွက်ချက်တွေ ကြည်ညိုစရာကောင်းတာလေးတွေကိုကိုယ့်ရဲ့ရင်ထဲတစ်လုံးထဲမှာဖြစ်ဖူးအောင်ကြိုးစားလေ့ကျင့်ကြည့်သင့်တယ်အတူယူပြီးတော့လိုက်နာကျင့်သုံးကြည့်သင့်တယ်အရှင်သာရိပုတ္တရာကြီးကဒါလည်းမလားဆိုမဟုတ်ဘူးသူကြည်ညိုစရာကောင်းတဲ့အကွက်လေးတွေကအတော်များတာပဲတပည့်တို့တကယ်အတူယူတဲ့ပါဏိယထပိတ္တဝဌာနမိပါဏိယကုတိအတ္တိပါဏိယကတ္တထပိတိတဲ့ တောက်ရည်ထားရမယ့်နေရာမှာတောက်ရည်အိုသူမတွေ့ရဘူးဆိုရင်သူကဒီတိုင်းမနေဘူးတောက်ရည်အိုလေးထားလိုက်နားတဲ့ပုဂ္ဂိုလ်လေးတွေတောက်ရည်နဲ့ပတ်သက်ပြီးတော့လည်းပဲချမ်းသာစေခြင်းနဲ့သုံးရည်နဲ့ပတ်သက်ပြီးတော့လည်းချမ်းသာသွားစေခြင်းနဲ့မြင်ကွင်းတွေကြည့်ပြီးတော့လည်းပဲစိတ်ကြည်နုသွားစေခြင်းနဲ့စိတ်ချမ်းသာသွားစေခြင်းနဲ့သူ့ရဲ့အဲ့ဒီမုံမြတ်တဲ့အဲ့ဒီစိတ်ဓာတ်တွေထက်တန်းကြတဲ့အဲ့ဒီစိတ်ဓာတ်တွေကြည်ညိုစရာကောင်းတဲ့အဲ့ဒီစိတ်ဓာတ်တွေတပည့်တော်တို့အတူယူတဲ့နဲ့ကျင့်သုံးတဲ့နဲ့ တခါအရှင်သာရိပုတ္တရာရဲ့ကြောင်းနဲ့လျှောက်ကြည့်တဲ့အခါမှာဒုံနိဒုံနိခိတာနိမင်းစပိထာဒီနိပฏิတာမေတ္တဝါလေကြောင်းနဲ့မှာတမျက်စိထားတာကအချိုးမကျဖြစ်နေအမိုက်ပုံးနေထားတာကလည်းမြင်ခွင့်မှာအဲမသိမတော်ဖြစ်နေတယ်ဟိုအတုံးဆောင်ပစ္စည်းတွေကအဲတမျက်စိလေးတွေထောင်ထားတာအဲတမျက်စိလေးတွေအဲတမျက်စိလေးတွေထားပုံကအဲ ဓမစီလက်ပြီးကျုံးတဲ့ခွက်လေးတွေထားပုံကစသည်ပေါ့လေအသုံးဆောင်ပစ္စည်းတွေထားတာကိုသူကမြင်ကွင်းမှာစိတ်ကြည်နူးစရာမဖြစ်ဘူးဆိုရင်သူကစိတ်ကြည်နူးစရာဖြစ်အောင်သာနာရှင်ရှင်တတ်တတ်ရရညီညီညာညာဒီလိုလေးထားတယ်တဲ့အချိုးကျကြည်ကောင်းသွားအောင်စိတ်ကြည်နူးစရာဖြစ်သွားအောင်ပြင်ထားတယ်ဒါလေးတွေကလည်းကိုယ် မလုံနိုင်သေးရင်လုံနိုင်အောင်လေ့ကျင့်ကြည့်တယ်အဲ့ဒီစိတ်ကလေးမမွေးမြူနိုင်သေးရင်မွေးမြူအဲမွေးမြူပြီးအောင်မွေးမြူကြည့်တယ်လေရှင်သာရိပုတ္တရာကြီးကြီးညိုစရာကောင်းတဲ့အဲအချက်အလက်လေးတွေဒါကသူကဘာလို့ဒီလိုလုပ်တာလဲဆိုတော့ဥပမာနှစ်ခုစရိယနှစ်ခုမိတ်ထားသေးတယ်အဲ့ဒီမေဇိမပါဏာတအခါဂရမမိတ်နာကတော့စัจ java ရိမင်းတဲ့စက္ကဝတ္တိ ကုဟင်စုဂန္တုကာမောတဲ့တဏှာကဟိုသူကစေချဝရမင်းကသွားရင်ပြီအဲ့ဒီသွားခြင်းတဲ့အခါမှာသေနာယပရိဝါရိတောတဲ့ပရိသတ်စစ်တက်ကြီးချမ်းချမ်းရံပြီးတော့သူကရှေ့ဆုံးကထွက်သွားစေချဝရမင်းကစေချဝရမင်းနောက်မှာသားတော်ကြီးရတနာကပရိနာယကရတနံသေနင်္ဂာနိတံဝိဒါယပစ္ဆာနိခမတိသားတော်ကြီးရတနာအဲ့ဒီစစ်တက်တွေကိုဒီကလေး အချိုးရကြပါတော့အောင်သူကစီမံပေးတယ်စီမံကုတ်ကဲပေးတယ်စီမံကုတ်ကဲပေးပြီးမှသူကနောက်ဆုံးကသွားတယ်အဲ့ဒါဥပမာပေးထားတာအဲ့ဒီလိုပဲဘုရားမရှိတဲ့တန်ဃာတော်ရှင်မြတ်ကြီးကအကုန်လုံးမြို့တဲ့ရွာထဲမှာဆုံးခံကြွသွားပြီဆိုရင်ရှင်သာရိပုတ္တရာရဲ့တားတော်ကြီးကိုတားတော်ကြီးဆိုတော့သူကအဲ့ဒီတစ်ချောင်းလုံးကိုသူကရှောက်ကြည့်ပြီးတော့ခုနကပြောခဲ့တဲ့အနေအထားလေးတွေကိုအကုန်ဆောင်ရွက်တယ်တဲ့ကြီးညိုစရာကောင်းတာပေါ့လေ နောက်တစ်မျိုးအဖြစ်တော့သူကရှင်သာရိပုတ္တရာကြီးရဲ့ရည်ရွယ်ချက်ကသာသနာတော်ကိုပါတာဓိက သာသနာဖြစ်စေရမယ်ကိုကျောင်းတိုက်ကြီးရလဲပါတာဓိကကျောင်းတိုက်ဖြစ်စေရမယ်ဒီစိတ်ဓာတ်ရှိတော်မူတာကြည်ညိုစရာကောင်းတဲ့စိတ်ကြည်ညိုစရာကောင်းတဲ့ကျောင်းတိုက်ကြီးဖြစ်စေရမယ်ကြည်ညိုစရာသာသနာ ဖြစ်စေရမယ်ဒီစိတ်ဓာတ်ရှိတော်မူလို့အဲဒီဓမ္မဝရအထာဂရမှာနောက်တနည်းမိန့်တော်မူထားလေးတဲ့ အညာဒိဋ္ဌိယတုဆဝိဟာရံပဝိတိတ်တဝသာသနာ့ဘဒိဋ္ဌိပုဂ္ဂိုလ်တွေကသံဃာတော်ကြီးဆုံးလံကြွသွားတဲ့အချိန်ကြောင်းတိုက်တွေဝင်လာတတ်ကြတယ်ဝင်လာတတ်ကြတယ်ဆိုတော့သာသနာ့ဘဒိဋ္ဌိသာသနာသာသနာကိုကိုယ်သာသနာတွင်ကအယူရှိတဲ့ပုဂ္ဂိုလ်တွေမဟုတ်သာသနာမှတပါးသောအယူရှိတဲ့ဒိဋ္ဌိတွေဆိုတော့လာပြီးဆိုရင်သူတို့ကအကောင်းပြောဖို့ကနည်းပြီးတော့မကောင်းပြောဖို့ကပဲမကောင်းတာကိုကြည့်ချင်းမြင်ချင်းအပြစ်တင်ချင်းညတဲ့စိတ်ဓာတ်ကြီးအရှိကြမှာဘူး ရှိလဲရှိပါတယ်လေဒါကြောင့်ပတ္တထသမဏတဂေါရမတသာဝကနာနိသိဏဌာနာနိဒီယဟန်ဂေါရမရဲ့တစ်ဖက်ကြီးနေတဲ့နေရာကြီးကြည့်လိုက်ကြသမ်းပေါ့ကြည့်လိုက်ကြသမ်းပေါ့ဒီမျက်စိလည်းလဲမထားဘူးအမိုက်တွေလည်းကြုံမထားရဘူးဟိုထားတဲ့ပစ္စည်းတွေကလည်းဟိုရှုပ်ပွားဒီရှုပ်ပွားဟိုနေရာ ဟိုနေရာမှာလည်းဟိုတတရတဏှရှိရှိမရှိဒီနေရာမှာလည်းတတရတဏှရှိရှိမရှိတောက်ရီအိုးတွေကြည့်ပြန်တော့တောက်ရီအိုးကလည်းရေမရှိသုံးရီအိုးတွေကြည့်ပြန်တော့သုံးရီအိုးကရေမရှိဘောရေအိုးရှိတဲ့နေရာမှာလည်းရေအိုးကမရှိအဲဒီလိုစသဖြင့်သူတို့ကကဲ့ရဲ့ချလိုက်မယ်တဲ့မာဝတ်တုံဝတ်တုံမာလပင်တုတဲ့အဲဒီလိုကဲ့ရဲ့ပြစ်တင်တဲ့စကားတွေ သူတို့မှာကဲ့ရဲ့ပြစ်တင်ခွင့်ရမသွားရပါစေနဲ့အဲ့ဒီလိုရည်ရွယ်ပြီးတော့တက္ကလာဝိဟာရပฏิစကိတ်တော်တစ်ကြောင်းလုံးကိုတန်ရှင်းရဲ့အကုန်လိုက်လုပ်တယ်တဲ့ပစ္ဆာကာမံဘုဒ္ဓတိနောက်မှဆုံးခံဝင်နေတဲ့အဲ့ဒါဓမ္မပရအထကရာပဏိတဝေပဏိတသာမဏေဝတ္ထုမှာမိတ်ဆိုထားတဲ့အရှင်သာရိပုတ္တရာကြီးရဲ့ကြီးညိုပွေရာကောင်းတဲ့အကွက်တွေကကြီးညိုပွေရာကောင်းတဲ့အချက်တွေက အကွက်တစ်ခုအချက်တစ်ခုပါပဲအဲ့ဒီမှာနောက်ပူရာလေးရပါသေးတယ်ဒါကတော့မဇ္ဈိမပါဏာတအခါကမဟာရာဟုလောကဝါဒတုမှာဖွင့်ထားတဲ့စကားလေးတွေအရှင်သာရိပုတ္တရာကြီးကကိလာနာနံတန်တိကံကံတဝါရကိလာနာရီအထာကိုတွားတွားတွားတွားပြီးတော့အာဟုတောတုမကံကံကြောမိရှင်ငါရှင် တင့်အတွက်ဘာလုပ်ပေးရမှာတပည့်တော်ဘာလုပ်ပေးရပါမလဲရှင်ဘုရားအတွက်တပည့်တော်ဘာလုပ်ပေးရပါမလဲကေဝအိရှိတပံရှင်ဘုရားဘာလို့ရှိပါသလဲအဲ့ဒီလိုသွားသွားပြီးမေးတယ်မေတ္တာဝစီကမေတ္တာဝစီကအဲ့ဒီလိုသွားပြီးတော့မေးတယ်အဝတိကဒဟရဏံတန်တိကံကန္တဝါသူကသာသနာအတွက်အမတန်ကြောင်းရစိုက်တာဟုတ်သူ့ရဲ့ညီတော်လေးတွေလို့သူကသဘောထားတယ်ဒါကြောင့် ဝါမညာသေးတဲ့ရဟန်းငယ်လေးတွေထံလဲသူကသွားလိုက်သေးတာပဲသွားလိုက်သေးပြီးတော့သူကဘာစကားတွေပြောတော့ဆိုအဘိဓမ္မထအောင်ဆုံးအဲဦးစင်းလေးတို့သာသနာတော်မှာပြောကြနော်သာသနာတော်မှာပြောပြောနေကြနော်မာဥက္ကံထိတ်တာသာသနာတော်မှာမပြင်းညမပြင်းညမငြင်းငွေးကြနဲ့ပฏิပတိသာရသာရကံဗုဒ္ဓသာသနာမြတ်စွာဘုရားသာသနာတော်ဆိုတာအကျင့်ကအနှစ်သာရပဲနော်သီလအကျင့်ကအနှစ်သာရပဲတမာရီအကျင့်ကအနှစ်သာရပဲပညာအကျင့်ကအနှစ်သာရပဲ သာသနာတော်မှာဘုရားသာသာသနာတော်မှာသီလအကျင့်ဆိုတဲ့အနှစ်သာရရှိတယ်။သမာဓိအကျင့်ဆိုတဲ့အနှစ်သာရရှိတယ်။ပညာအကျင့်ဆိုတဲ့အနှစ်သာရရှိတယ်။အဲ့ဒါတွေရအောင်ယူလို့အဲ့ဒီလိုဆိုလိုတာနေမှာပေါ့။အဲ့ဒီလိုဆုံးမတယ်တဲ့။အဲ့ဒီလိုဆုံးမမှုတွေပြုပြီးမှနောက်ဆုံးမှသူကဆုံးရဝင်ပါတယ်။ဒီမတန်ကြီးညိုစရာကောင်းတဲ့ရှင်သာရိပုတ္တရာကြီးရဲ့ပါတာတိကအပြုအမူတွေပါတာတိကအပြောအဆိုတွေပါတာတိကစိတ်နေစိတ်ထားတွေဟာ ပါတာဓိကဖြစ်ပါပေတယ်ဒါကြောင့်ရှင်သာရိပုတ္တရာကြီးကဒီချောင်းလုံးပြည့်လဲတာပေါ့လေသင်္ဃာလေးတွေကတော့ရေးထားတာပဲပြောနိုင်ပေါ်မလားဒီချောင်းလုံးလက်လဲပြီးတော့သွားတယ်တဲ့မတန်ရှင်းတာတွေ့ခဲ့ပါသူဟာတန်ရှင်းသည်တဲ့ပစ္စည်းထားကချိုးမကြသူကပြင်ထားသည်တောက်ရီအိုးတွင်ရေကင်းစဉ်အရှင် ဖြည့်ထားသည်အဲအဲ့ဒီလိုစတင်လင်္ကာလေးဒီကောရေးထားရှင်သာရိပုတ္တရာအကြောင်းလက်ကလူရလိုက်လုပ်သည်တဲ့ဒီကြောင့်လို့လှည့်ပြီးတော့လူရတွေလိုက်လုပ်တယ်ကြီးရိုးချက်ကတော့ပါတာတိက သာသနာတော်ကြီးဟာပါတာတိကသာသနာတော်ကြီးဖြစ်ပါစေငါနေတဲ့ကြောင်းတိုက်ကြီးဟာလေပါတာတိကကြောင်းတိုက်ကြီးဖြစ်ပါစေလို့ပါတာတိက ဖြစ်တဲ့ရှင်သာရိပုတ္တရာကြီးရဲ့စိတ်ထားပါတာတိက ဖြစ်ပါတာတိကဖြစ်တဲ့ရှင်သာရိပုတ္တရာကြီးရဲ့ပြောဆိုဖို့ပါတာတိကဖြစ်တဲ့ရှင်သာရိပုတ္တရာကြီးရဲ့ပြုမှုချက်တွေကိုတပည့်တော်တို့ရဲ့တပည့်တော်တို့ရှင်သာရိပုတ္တရာကြီးရဲ့ညီတော်တွေဖြစ်တဲ့တပည့်တော်တို့ကလည်းရှင်သာရိပုတ္တရာအညီပွားစိတ်ထားသူ့လိုရှိတဲ့သည်တပည့်တော်တို့အဲ့လိုသူ့လိုစိတ်ထားတွေမွေးမြူပြီးတော့တခါပြုလို့ဖူးလို့ရှင်တခါနဲ့မကျေနပ်ပဲနှစ်ခါပြုလို့ဖူးလို့ရှင်နှစ်ခါမျှနဲ့လည်းမကျေနပ်ပဲ 340ကစသည်ပြုလုပ်မှုရင်လည်း340ကစသည်များနဲ့မကျေနပ်ပဲအတန်ဒုက္ခိတာကုသလေတုဓမ္မေတုဆိုတဲ့မြတ်စွာဘုရားဘုရားအဖြစ်ကိုရရှိနိုင်တဲ့အမတန်အင်အားကြီးမားတဲ့အမတန်အကျိုးကြီးတဲ့အမတန်အာနိသင်ကြီးတဲ့အဲ့ဒီအကြီးအသေးကောင်းတစ်ခုကိုလည်းငါတို့ဒီဆောက်ကြမယ်လို့အဲ့ဒီလိုနှလုံးသွင်းပြီးတော့အဲဆောင်ရွက်နိုင်ကြရင်ပါတာတိကဖြစ်အောင်ဆိုတဲ့စိတ်ထားလေးတွေမွေးမြူပြီးတော့ ဆောင်ရွက်နိုင်ကြရင်ပါတာတိကဂုံလေးနဲ့ပို့ပြီးတော့ပြည့်စုံလာပြီးတော့ကျောင်းတိုက်ကြီးကလည်းပါတာတိကနဲ့ပြည့်စုံတဲ့ကျောင်းတိုက်ကြီးသာသနာတော်ကြီးကလည်းပါတာတိကဂုံနဲ့ပို့ပြီးပြည့်စုံလာတဲ့သာသနာတော်ကြီးဖြစ်လာလိမ့်မယ်လို့ယုံကြည်ယူဆမိပါတယ်အာ